ကံကြီး27အငယ်1မှ6ဒါဝရဖျားကလည်းတင်ဒီဣဒရေလအမျိုးသားတို့၌စီရင်ရသောဓမ္မတဟုမူကားဟေဘဲမျိုးဖြစ်သောကျွန်ကိုဝယ်လင်6နှစ်သာအစေကျွန်ခံစေရမည်တတမနှင့်ရောက်သောကိုဖိုးကိုမတောင်းဘဲလွှတ်ရမည်ကျွန်ခံစားကတယောက်တီးခံလင်တယောက်တီးထွက်ရမည် လင်မယားနှစ်ယောက်ခံလျင်မယားနှင့်တကွထွက်စေရမည်သို့မဟုတ်သခင်ပေးစားသောမယားရှိ၍ထိုမယားသည်သားသမီးကိုဖွားမြင်လျင်မယားနှင့်သားသမီးတို့ကိုသခင်ပိုင်ရမည်ကျွန်မူကားတယောက်တည်းထွက်ရမည်သို့မဟုတ်ကျွန်ကကျွန်တော်သခင်နှင့်မယားသားသမီးတို့ကို ကျွန်တော်ချစ်ပါ၏မထွက်မသွားလိုပါဟုအတဲ့အလင်းပြောဆိုလျင် သခင်သည်ဘုရားသခင်ရှေ့တော်သို့၎င်းအိမ်တကားတိုင်သို့၎င်းဆောင်ယူ၍နေရွက်ကိုစူးဖြင့်ဖောက်ပြီးမှ ထိုကျွန်သည်အစဉ်မြဲကျွန်ခံရမည်ငယ်ခုနှစ်မှ7အဖသည်တမီးကို ကျွန်ခံစေခြင်းငှာရောင်းလင် ထိုမိမသည်ကျွန်ယောက်ျားကဲ့သို့လွတ်ရသည်မဟုတ်သခင်သည်ထိုမိမကိုသိမ်းယူ၍မကြိုက်လင် ရွေးစေခြင်းငှာအခွင့်ပေးရမည်သူကိုလှည့်ပြားမိသောကြောင့်တပားမျိုးသားတို့ကိုရောင်းချပိုင်သောအခွင့်မရှိမိမိသား၌ပေးစားလျင်မူကားသမီးကဲ့သို့ပြုစုရမည်အခြားမိမကိုသိမ့်ပြန်လျင်အရင်သိမ့်သောမိမ၏အဝတ်စားနှင့်မယားဝတ်ကိုမလျော့ရထိုသုံးပါးကိုမပြုလျင်ကိုဖိုးကိုမတောင်းဘဲလွှတ်ရမည် အငယ်7မှ21လူကို အသေးတတ်သောသူသည်အသေးတတ်ခြင်းကို အမှန်ခံရမည်အသေးတတ်မည်အကြံမရှိဘဲသူ၏လက်၌လူအသက်ကိုဘုရားသခင်အတော်မူလျင် ပြည့်ရသော အရက်ကိုငါခံထားမည်အိမ်ဤချင်းကိုတတ်မည်အကြံရှိ၍အနိုင်တိုက်သောသူကိုကားငါရစ်ပလင်၌ခိုလုံတော်လဲဆွဲယူ၍တတ်ရမည် မိဘကို အသေးတတ်သောသူသည်အသေးတတ်ခြင်းကို အမှန်ခံရမည်။လူကိုခိုးသောသူသည် ရောင်းသည်ဖြစ်စေ၊သူ၏လက်၌ရှိသည်ဖြစ်စေ၊အသေသတ်ခြင်းကိုအမှန်ခံရမည်။မိဘကိုကျိန်ဆဲသောသူသည် အသေသတ်ခြင်းကို အမှန်ခံရမည်။လူချင်းခိုက်ရန်ပြု၍တယောက်သည်ကျောက်ခဲနှင့်ထုသည်ဖြစ်စေ၊လက်သီးနှင့်ထိုးသည်ဖြစ်စေ၊အရိုက်ခံရသောသူသည်မသေသော်လည်း အိယာ၌တုံးလုံးနေရလင်၎င်းတဖန်ထ၍တောင်ဝေးနှင့်တောလင်၎င်းရိုက်သောသူကိုအပြစ်လွတ်ရမည်တို့ရတွင် နာသောသူသည် အလုတ်ပြည့်ရသည့်အတွက်အနာပြုတ်စေခြင်းငှာကုသရသည့်အတွက်ငွေကိုရောရမည်တခင်သည် ကျွန်ယောက်ျားကျွန်မိန်းမကိုဒုတ်နှင့်ရိုက်၍ထိုကျွန်သေးလျင်တခင်သည် လေးသောဒဏ်ကိုခံရမည်တို့ရတွင်ကျွန်သည် တရက်နှစ်ရက်နာ၍မသေးဘဲနေလျင်သခင်သည်ထိုကျွန်ကို ပိုင်သောကြောင့်ဒဏ်နှင့်လွတ်ရမည်အငယ်22မှ29လူချင်းခိုက်ရန် ပြုကြ၍ကိုဝန်ဆောင်သောမိမကိုထိခိုက်သဖြင့်ကိုဝန်ပြည့်၍အခြားသော အနာမဖြစ်လျင်မိမလင်စီရင်သည့်အတိုင်းဒဏ်ခံရမည် မင်းစီရင်သည့်အတိုင်းလဲငွေကိုလျော်ရမည်အခြားသောအနာဖြစ်လျင်အသက်အတွက်အသက်ကို၎င်းမျက်စိအတွက်မျက်စိကို၎င်းသွားအတွက်သွားကို၎င်းလက်အတွက်လက်ကို၎င်းခြေအတွက်ခြေကို၎င်းမီးလောင်ခြင်းအတွက်မီးလောင်ခြင်းကို၎င်းရှဏခြင်းအတွက်ရှဏခြင်းကို၎င်းဒဏ်ချက်ရာအတွက်ဒဏ်ချက်ရာကို၎င်းခံရမည် သခင်သည်ကျွန်ယောက်ျား၊ကျွန်မိန်းမ၏မျက်စိကိုပျက်အောင်ရိုက်လျှင်၊မျက်စိပျက်သည်အတွက်လွှတ်ရမည်။ထိုအတူကျွန်ယောက်ျား၊ကျွန်မိန်းမ၏သွားကိုကျိုးအောင်ရိုက်လျှင်၊သွားကျိုးသည်အတွက်လွှတ်ရမည်။နွားသည်လူယောက်ျားမိန်းမကိုခွေ့၍လူသေလျှင်၊စင်စစ် ထိုနွားကိုကျောက်ခဲနှင့်ပစ် တ်ရမည်အသားကိုလည်းမစားရနွားရှင်ကိုကအပြစ်လွှတ်ရမည်၎င်းသည်လွန်အပ်သည့်အထက်ကခွေဘူး၍ခွေချောင်းကိုနွားရှင်ကြားသည့်လျက်မချီမနှောင်အလွတ်ထား၍နွားသည်ယောက်ျားမိန်းမကိုတတ်မိလျင်ထိုနွားကို ကြောက်ခဲနှင့်ပြစ်တတ်ရမည်နွားရှင်ကိုလည်းအသေးတတ်ရမည်သို့မဟုတ်ငွေရောစေဟုစီရင်လျင်စီရင်သည့်အတိုင်း မိမိအသက်ရွေးရန်အဖိုးကိုလျော်ရမည်သူတစ်ပါးဤသားသမီးကို ခွေလျင်စီရင်သည့်အတိုင်းခံရမည်ကျွန်ယောက်ျားကျွန်မိန်းမကို ခွေလျင်မူကားနွားရှင်သည်ကျွန်ရှင်အားငွေ အကျပ်30ကိုလျော်ရမည်နွားကိုလည်းကြောက်ခဲနှင့် ပြစ်တတ်ရမည်လူသည်တွင်းကိုဖွင့်၍ထားသည်ဖြစ်စေတွင်းကိုတူး၍မပိတ်ဘဲထားသည်ဖြစ်စေသူတစ်ပါးဤမြင်း နွားသည်ထိုတွင်း၌ကြလျင် တွင်းရှင်သည်မြင်းနွားအဖိုးကိုယော်၍အသေးကောင်ကိုယူရမည်အကျဉ်သူ၏နွားသည်သူတစ်ပါး၏နွားကိုအသေးခွေလျင်နွားရှင်နှစ်ဦးတို့သည်အသက်ရှင်သောနွားကိုရောင်း၍အဖိုးကိုဝေယူရမည်တေသောနွားကိုလည်းဝေယူရမည်၎င်းနီးနွားသည်အထက်ကခွေဘူးချောင်းကိုနွားရှင်တိလျက်နှင့် မချီမနှောင်အလွတ်ထားလျင်နွားသေးကောင်ကိုကိုယ်တိုင်ယူရမည်ထိုနွားတကောင်အတွက်တကောင်ကိုအမှန်လျော်ရမည်